အခန်းကြီး59ရှောလူစေလွတ်သောသူတို့သည်ဒါဝိအသက်ကိုတတ်ခြင်းဟာအင်ကိုစောင့်ကြသောအခါဒါဝိဆက်ဆိုသောဆာလံခန်းငယ်1မှ6အိုအကျွန်ုပ်၏ဖျားရန်သူတို့လက်မှအကျွန်ုပ်ကိုကယ်နှုတ်တော်မူပါအကျွန်ုပ်ကိုရံပဲ့ပြုသောသူ၏အပေါ်မှာအကျွန်ုပ်ကိုချီးမြှောက်တော်မူပါဒုစရိုက်ကို ပြုသော သူတို့အထက်က အကျွန်ုပ်ကိုနှုတ်ယူ၍အသက်ကိုတတ်လိုသော သူတို့လက်မှကယ်တင်တော်မူပါသူတို့သည်ကျွန်ုပ်အသက်ကိုတတ်လို၍ချောင်းချီလျက်နေကြပါ၏အာချီသောသူတို့သည်အကျွန်ုပ်တစ်ဖက်၌စီဝေးကြပါ၏အိုထာဝရဖျားအကျွန်ုပ်မှားယွင်းသောကြောင့်မဟုတ်ပါအကျွန်ုပ်အပြစ်ကြောင့်မဟုတ်ပါအကျွန်ုပ်၌အပြစ်မရှိဘဲသူတို့သည်ပြေးလာ၍ပြင်ဆင်ကြပါ၏အကျွန်ုပ်ကိုကုမခြင်းငှာနိုးတော်မူပါ ကြည့်ရှုတော်မူပါဣတေလအမျိုး၏ဘုရားသခင် ကောင်းကင်ဘုရားရှင်ဘုရားသခင်သာရဘုရားသာသနာပလူ အပေါင်းတို့ကို ဆုံးမခြင်းကနှိုးတော်မူပါဒူးစရိုက်၌ကျင်လည်သော သူစုံတယောက်ကိုမျှတနာတော်မမူပါနှင့်သူတို့သည်ညဥ်ရ၌ပြန်လာ၍ခွေးပါသာအတိုင်းမြည်လျက်မြို့ကိုလှည့်ပတ်ကြပါစေသောခန်းငယ်9မှ17 ထိုသူတို့သည်စော်ကားသောစကားကိုပြော၍သူတို့နှုတ်ခမ်းတွင်ထားပါလျက်၊အဘယ်သူကြားလိမ့်မည်နည်းဟု ဆိုတတ်ကြပါ၏။သို့ရာတွင်အိုထာဝရဘုရား၊ကိုယ်တော်သည်သူတို့ကိုပြုံးရယ်၍သာသနာပလူအပေါင်းတို့ကို ကဲ့ရဲ့တော်မူမည်။အိုအကျွန်ုပ်အစွမ်းသတ္တိ၊ကိုယ်တော်ကိုမြော်လင့်ပါမည်။ဘုရားသခင်သည်အကျွန်ုပ်ခိုလှုံရာဖြစ်တော်မူ၏။ကရုဏာအရှင်ဘုရားသခင်သည်အကျွန်ုပ်ကိုကူမခြင်းငှါ ကြွလာတော်မူမည်။ရန်သူတို့ကိုအကျွန်ုပ်ကြည့်ရှု၍အားရသော အခွင့်ရှိစေတော်မူမည်။အကျွန်ုပ်တို့ကိုကွယ်ကာတော်မူသောဖျားရှင်သူတို့ကိုတတ်တော်မူမူပါနှင့်။တတ်လျင်ကျွန်ုပ်၏လူတို့သည်တတိလစ်ကြပါလိမ့်မည်။တကိုးတော်အားဖြင့်အရရက် ကွဲပြားစေ၍နှိမ့်ချတော်မူပါ။အငယ်၁၂မှ၁၉သူတို့ပြောမိသော စကားဒီဟုသော သူတို့နှုတ်၏အပြစ်ကြောင့် မိမိတို့မာနတွင်ကြော့မိပါစေသော။သူတို့ကျိန်ဆဲသောစကားနှင့်မုသာစကားကြောင့်အမျက်တော်အားဖြင့်ပျောက်ပျက်စေတော်မူပါ။အကုန်အစင်ပျောက်ပျက်စေတော်မူပါ။ဘုရားသခင်သည်ယာကုပ်အမျိုးမှစ၍မြေကြီးစွန်းတိုင်အောင်အုပ်စိုးတော်မူကြောင်းကိုသူတို့သည်သိကြပါစေသော။ညဦးယံ၌ပြန်လာ၍ခွေးဘာသာအတိုင်းမြည်လျက်မြို့ကိုလှည့်ပတ်ကြပါစေသော အစာကိုရှာလျက်အရရတို့လေ၍မဝပဲတညလုံးနေကြပါစေသောအကျွန်ုပ်မူကားတကိုးတော်ကိုတည်ခြင်းဆိုပါမည်နန္နေရ၌ဂုဏတော်ကိုရှင်လန်းစွာတည်ခြင်းဆိုပါမည်အကြောင်းမူကားဘေးရောက်သောကာလ၌ကိုတော်သည်အကျွန်ုပ်ခိုလုံရာဘေးလွတ်ရာဖြစ်တော်မူ၏အိုအကျွန်ုပ်အစွမ်းတတ္တိကိုတော်ကိုတည်ခြင်းဆိုပါမည် ဘုရားသခင်သည်ကျွန်ုပ်ခိုလုံရာဖြစ်တော်မူ၏အကျွန်ုပ်၌ကရုဏာအရှင်ဘုရားသခင်ဖြစ်တော်မူ၏